သရံတို့နှင့်1560ခုနှစ်ကောဇာတိဂရီ1389ခုနှစ်စုံလာပြည်ကျော်2ရက်ခရစ်နှစ်2019ခုနှစ်ကခုနှစ်မေလ12ရက်တောက်ချာနေဒီနေ့ရှင်မင်းဝန်သာရှင်မင်းဝန်ဆရာတော်ဘုရားဤမဟာသတိပဋ္ဌာန်9ရဲ့အချိန်ပြည့်တရားစခန်းပွဲမှာ စကန်တရားစကန်ပွဲဖြစ်တဲ့အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်လေကောင်တီဆန်ကေပရိယေစီတီဒေါက်တာမောင်မောင်တော်မေယုသမီးမချိုတဲမောင်မိသားစုများရဲ့ဓမ္မစကုဓမ္မယုံတော်ကြီးအတွင်မှာမာသတိပဋ္ဌာန်၅ရဲ့အချိန်တိတရားစခန်းပွဲမှာလာရောက်အားထုတ်ကြတယ်။ရှုပွားအားထုတ်ကြတဲ့ယောဂီတော်စင်များကိုမနေ့ကဟောကြားခဲ့တဲ့ တတိပဌာနာသုတ်တဒေသနာတော်မှာလာတဲ့ကာယဝေဒနာစိတ်ဓာတ်ဓမ္မဆိုတဲ့တတိပဌာန်ရှုမှတ်ပွားများ အထုပ်ပုံ အထုပ်နည်းများကိုဘုန်းကြီးဟောကြားပေးမှာဖြစ်ပါတယ်လုပ်ငန်းစဉ်တရားများကိုဟောကြားပေးမှာဖြစ်ပါတယ်အလုတ်ခွင်ဝင်တဲ့ပုဂ္ဂိုလ်ဟာလုပ်ငန်းစဉ်ကိုအလုံးကြွားကျင်နားလည်နေမှအလုတ်ခွင်မှာလုပ်တတ်မှာဖြစ်ပါတယ် မိမိတို့ဒီမှာတရားလို့လုပ်တဲ့ပုဂ္ဂိုလ်ဟာတရားအထုပ်ဖို့အထုပ်နည်းဒီမှာနားမလဲမကြွခြင်းရင်တရားမထုတ်တာမထုတ်တာရင်တမာရီမဖြစ်ညံလည်းဖြစ်မှာမဟုတ်ပါဘူးဒါကြောင့်မနေ့ပိုင်းမနေ့ပိုင်းမှာဘုန်းကြီးလုပ်ငန်းစဉ်တရားတွေကိုပဲဟောကြားပေးသွားမှာပါအဲ့တော့မနေ့ကဘုန်းကြီးတတိပ္ပံ၄ပါးတွေကကာယ ानु ပတ္တနာတတိပ္ပံကိုဘုန်းကြီးပြောခဲ့တယ် အဲဒီမှာကာယ ानु ပဒနာတတိပ္ပံထဲမှာထိုင်ပြီးတော့ရှုမှတ်နေတာထိုင်ရဘုံလေးရှုမှတ်နေတာဒါကာ ानु ပဒနာတတိပ္ပံရတဲ့ဣရိယာပုနဲ့ရှုမှတ်တာကာယ ानु ပဒနာတတိပ္ပံသွားတဲ့ဣရိယာပုနဲ့ရှုမှတ်တာကာယ ानु ပဒနာတတိပ္ပံလျောင်းတဲ့ဣရိယာပုနဲ့ရှုမှတ်တာကာယ ानु ပဒနာတတိပ္ပံဒီဣရိယာပု၄ပါးစလုံး ထိုင်ရင်ရရင်သွားရင်လျောင်းရင်ဒီလေးပါးစလုံးရှုမှတ်နေတာဟာဒါကံ అను ပဒနာတတိပဌာန်ပဲအဲ့တော့ထိုင်ရှုမှတ်ပုံနေအပြင်တော့ဘုန်းကြီးတို့ယောဂီများမြဲဆွဲအထုတ်မိကြတာဖြစ်တော့သူပြောပြဖို့မလိုတော့အထုတ်ကြတဲ့ကာကလမန္တတိပြကဝင်လေထွက်လေလေးရှုနေတာဒါကံ అను ပဒနာ ဝမ်းပိုင်းနဲ့ချက်တိုင်နေရာလေးကစောင့်ပြီးတော့ဖောင်းဖို့ပိန်မှုလေးရှုနေတာကာယ ानु ပဒနာတတိပဌာန်အခုဖောင်းဖို့ပိန်မှုလေးကိုပြင်နိုင်ထားပြီးတော့ရှုမှတ်ပွားများအထုတ်နေတယ်အဲဒီလိုပင်နိုင်တန်းရှူရင်းနဲ့အခြားပေါ်တဲ့အာယုံလေးတွေစိတ်ထွက်သွားရင်ထွက်စိတ်ကလေးရှူတယ်။အတန်လေးကြားရင်ကြားတဲ့အတန်အာယုံလေးရှူတယ်။မိမိရဲ့ခန္ဓာကိုယ်အောက်ပိုင်းလေပိုင်းထက်ပိုင်းကဝေဒနာလေးတွေပေါ်ရင်ဝေဒနာရှူတယ်။သဘောအာယုံလေးတွေသဘောအာယုံရှူတယ် ဒါထိုင်ဣရိယာပုံနဲ့ရှုမှတ်တယ်အဲ့တော့ဘုန်းကြီးတို့ကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးတရားရှုမှတ်နေမှာထိုင်ဣရိယာပုံနဲ့ရှုမှတ်တဲ့နည်းစဉ္ညာဣရိယာပုံနဲ့ရှုမှတ်တဲ့နည်းအသေးစိတ်တံပစဉ်ရှုမှတ်ပုံနည်းလို့၃မျိုးကိုအဓိကထားပြီးရှုမှတ်ပုံညွှန်ကြားပေးတာဖြစ်ပါတယ် အဲဒီလိုသုံးမျိုးညွှန်ကြားပေးတာဆိုတော့အခုဘုန်းကြီးတို့ယောဂီများကိုမနေ့ကထိုင်ဣရိယာပုအနေအချင်းတော့သူတင်ပြပေးဖို့မလိုတလောက်ပြောပြရင်နားလေဈဉ္ဉံဣရိယာပုလေးကိုဒီနေ့ဘုန်းကြီးပြောခြင်းတယ်မြတ်စွာဘုရားကကိစ္ဆံတောဝါကိစ္ဆာမိတိပသနာတိကိစ္ဆံတောဝါသွားတော်လီဝါသွားလျင်လီဝါသွားတုံးသွားဆဲသွားကြိုက်သွားစင်မူလီ ကိစ္ဆမီတိသွားတိဟူ၏ဘာဇာနာတိတိဤဝံတိအောင်ရှုသွားနေတဲ့အမူအရာလေးကိုလည်းပဲသိနေအောင်ရှုရမယ်သွားတဲ့အမူအရာလေးကိုယောဂီပုဂ္ဂိုလ်ကသိအောင်ရှုရမယ်ဆိုတော့ပဂရိအနေအားဖြင့်လည်းပဲတရားမရှုမှပဲနဲ့နေတဲ့ပုဂ္ဂိုလ်လည်းပဲသွားရင်သွားမှန်းလို့သိတာပါသို့တော်လည်းပဲတာမန်ပုဂ္ဂိုလ်ရဲ့အတိနဲ့ ခုတရားရှုမှအထုတ်ပြီးတော့သွားနေတဲ့ပုဂ္ဂိုလ်ရဲ့အတိဟာအတိချင်းတော့မတူဘူး။တမ္မာပုဂ္ဂိုလ်သွားတယ်ဆိုတာကသွားတယ်သွားတာတိတယ်ဆိုတာကသွားတာငါသွားတာသူသွားတာယောက်ျားမိန်းမပုဂ္ဂိုလ်တ attva သွားတယ်ဆိုတဲ့အတိပဲသိတယ်။တရားရှုမှတ်နေတဲ့ယောဂီပုဂ္ဂိုလ်မျိုးကြတော့အဲ့ဒီအတိမျိုးမဟုတ်တော့ဘူး။တကယ်ကိုသဘာဝလေးတွေကိုသိလာ တဘာဝလေးတွေကိုယောဂီပုဂ္ဂိုလ်ကသိလာတယ်။သွားတဲ့ကံမှာဈဉ္ညာသွားတဲ့ကံမှာရှုမှတ်ပုံရှုမှတ်နည်းကိုအချင်းချင်းအပြင်သုံးမျိုးပြတာတယ်။ခြေတလန်းကိုတစ်ချက်မှတ်ပြီးတော့သွားတဲ့နည်းရှိတယ်။ခြေတလန်းကိုနှစ်ချက်မှတ်နဲ့သွားတဲ့နည်းရှိတယ်။ခြေတလန်းကိုသုံးချက်မှတ်နဲ့သွားတဲ့နည်းရှိတယ်။သွားနည်းသုံးမျိုးရှိတယ် အဲ့ဒီခြေတလန်းကိုတစ်ချက်မှတ်နဲ့သွားတဲ့နေရာညာလန်းတယ်ပယ်လန်းတယ်မိမိသွားနေကြပုံမှန်လေးကိုပဲမှတ်သွားတာသွားနေကြမိမိရဲ့ပုံမှန်ခြေလန်းလှမ်းနေတဲ့ပုံစံလေးတိုင်းသွားနေတာဒါကိုညာလန်းတယ်ပယ်လန်းတယ်လို့ရှုသွားတယ်ပို့ပြီးတော့ဒီတယ်ပို့ပြီးတော့စူးစိုက်ပြီးရှုမယ်ဆိုရင်ကြွားတယ်ချားတယ်တလန်းကိုနှစ်ချက်မှတ်သွားတယ် ခြေတော်လေးကြွလာတာနဲ့ချနေလိုက်တာနဲ့နှစ်ချက်မှတ်သွားတယ်ကြွားတယ်ချားတယ်ကြွားတယ်ချားတယ်သူကြတော့တေချာစူးစမ်းရပြီဒီနှစ်ချက်မှတ်လေးကိုလည်းလည်းနည်းနည်းရှုမှတ်နိုင်ပြီဆိုတဲ့အခါကျတော့မှသုံးချက်မှတ်လေးနဲ့ကြွားတယ်လှမ်းတယ်ချားတယ်ကြွားတယ်လှမ်းတယ်ချားတယ်ဒီဟာကြတော့တေချာလေးစူးစမ်းပြီးမှတ်ရတယ်အဲ့ဒီဈဉ္ဉံရောက်တဲ့အခါမှာကိုယ်ကဈဉ္ဉံလမ်း ပထမရွေးချယ်ရတယ်။အဲ့ဒီဈဉ္ဉလန်းဟာညီညာတဲ့လမ်းဖြစ်ရတယ်။ညီညာပြန်ပြူတဲ့လမ်းဖြစ်ရတယ်။ခြိုင်နေကျင်းနေကလုတ်တွေကမှုတွေမရှိအောင်ဖြောင်းမြောက်တန်တန်လေးရှားရတဲ့အကွေးကောက်တွေမဟုတ်ဘူး။အဲ့ဒီလိုဖြောင်းတန်းပြီးတော့နေတဲ့နေရာလေးညီညာပြီးတော့နေတဲ့နေရာလေးကိုကိုယ့်ဟာကိုယ်ရွေးချယ်လိုက်ရတယ် ရွေးချယ်ပြီးပြီဆိုရင်တေချာလေးရရတယ်ခြေတော်လေးကိုစုံရကိုသွားမဲ့နေရာဒီနေရာနေဒီနေရာဆုံးပေါ့တတ်မှတ်လိုက်အဲ့လိုတတ်မှတ်ပြီးတော့လက်ကို တွင်လန်းကြီးထားပြီးတော့လည်းမလျှောက်အောင်ရမ်းပြီးတော့လည်းမလျှောက်အောင်စဉ်းဉဏ်လျှောက်တဲ့အခါမှာဒါဘုန်းကြီးတို့ဒီမှာစဉ်းဉဏ်သွားတာနဲ့လမ်းလျှောက်သွားတာမတူဘူး လမ်းလျှောက်တယ်ဆိုတာကမိမိတို့ဒီမှာအပြင်းပြေအညောင်းပြေလျှောက်တာဈဉ္ညာလျှောက်တယ်ဆိုတာတမာတိဖြစ်ဖို့လျှောက်တာဒါလေးကိုကြွယ်ပြောင်းသိရတယ်စင်ကမပါဠိလိုစင်ကမမြန်မာလိုဈဉ္ညာဈဉ္ညာဆိုတာခောက်တုံပြန်ခြင်းလို့အဓိပ္ပာယ်ရတယ်ခောက်တုံခောက်ပြန်ဒါကြောင့်မို့ကြွေကောက်ပြီးတော့လည်းမလျှောက်ရဘူး ခေါတုံခေါပြန်လမ်းလေးတလမ်းလေးအပေါ်မှာပဲခေါတုံခေါပြန်လျှောက်ရတယ်ဒီဘက်လမ်းကလျှောက်သွားတယ်ဟိုဘက်လမ်းကပြန်လာတယ်အဲ့လိုမဟုတ်ဘူးဒီလမ်းလေးတလမ်းလေးအပေါ်မှာခေါတုံခေါပြန်လျှောက်တဲ့အခါမှာလက်ကိုလည်းပဲတွန်းလန်းချမထမ်းနဲ့ရန်လည်းမသွားနဲ့ရှေ့ပိုက်ခြင်းပိုက်မယ်နောက်ပိုက်ခြင်းပိုက်မယ်လက်လေးပိုက်တာ ထက်ပိုင်းခန္ဓာကိုငြိမ်သွားပြီမျက်စိကိုလည်းပဲရှေ့တူယူစီကိုလည်းမကြည့်ရဘူးဖေးပြီကိုလည်းမကြည့်ရဘူးရှေ့လေးတောင်ခန်းမျက်လွှာလေးချတာလေးတောင်ခန်းမျက်လွှာလေးချပြီးတော့မှမိမိရဲ့စိတ်ဟာခြေတော်စီကိုစိတ်လေးညွတ်ပို့ထားတယ်ခန္ဓာကိုယ်လှုပ်ရှားမှုလည်းမရှိတော့ဘူးမျက်စိကလည်းပြေးပြီးမရှိတော့ဘူးဆိုတော့အာယုံမပြတ်တော့ဘူး အဲ့ဒီအချိန်မှာစိတ်ကအောက်ခြေတော်စီညွတ်ထားပြီးတော့ခြေလန်းတိုင်းလန်းတိုင်းကိုတတိကထားတယ်။ညာခြေလန်းလိုက်တာနဲ့ညာလန်းတယ်စိတ်မကလေးနဲ့မှ အတန်တွက်မှဖို့မလို့ဘယ်ခြေလန်းလိုက်တာနဲ့ဘယ်လန်းတယ်စိတ်မကလေးနဲ့မှအတန်တွက်မှဖို့မလို့အဲ့ဒီမှာစိတ်ကညာခြေပေါ်မှာ ရောက်သွားလိုက်ညာလန်းတယ်ဆိုပြီးညာခြေပေါ်မှာစိတ်ကရောက်သွားတယ် ဘယ်ခြေလေးလှမ်းလိုက်ရင်ဘယ်ခြေပေါ်မှာစိတ်လေးရောက်သွားနိုင်တယ်။နောက်တစ်ခါညာခြေလှမ်းလိုက်ရင်ညာခြေပေါ်ဘယ်ခြေလှမ်းလိုက်ရင်ဘယ်ခြေပေါ်စိတ်ကဒီပေါ်မှာပဲ။ဘေးကိုမရောက်စေရအောင်စိတ်ကဒီပေါ်မှာပဲ။ညာခြေဘယ်ခြေပေါ်မှာပဲ။အဲ့ဒါလေးကိုမိမိတို့ရှောက်လို့နိုင်နိုင်နင်းနင်းရှောက်နိုင်ပြီအမှန်မြဲနေပြီ။အဲ့ဒီလိုရှုမှတ်မှုမြဲမြဲဆွဲဆွဲရှုမှတ်နိုင်ပြီဆိုတဲ့အခါကျတော့မှ တိုးပြီးတော့မှတ်ရတယ်ကိုယ့်အကိုတိုးကြည့်ရတယ်အဲ့ဒီကြတော့နှစ်ချင်းမှတ်နဲ့မှတ်ကြည့်လိုက်ကြွားတယ်ခြေတော်လေးကြွားလာတယ်ခြားတယ်နှစ်ချင်းမှတ်ခြေတော်လေးကြွလာတာနဲ့ချလိုက်တာနဲ့နှစ်ချက်ခြေတလန်းကိုနှစ်ချက်နှစ်ချက်မှတ်သွားပြီစောစောကတစ်ချက်မှတ်ပဲမှတ်တယ်အခုနှစ်ချက်မှတ်တိုးမှတ်အဲ့ဒီလိုတိုးပြီးတော့ယူမှတ်လို့အမှတ်ကလေးနိုင်နေသွားပြီဒီမှတ်လေးမြဲနေပြီဘယ်မှမရောက်တော့ မြဲမြဲဆွဲဆွဲမှတ်နိုင်ပြီဆိုတဲ့အခါကျတော့မှရှိကိုတစ်ချက်တိုးလိုက်ကြွားတယ်လမ်းတယ်ချားတယ်ကြွားတယ်ဆိုရင်ဖနောင်လေးကြွားလာတာလေးကိုပဲရှုတယ်လမ်းလိုက်တဲ့ကံမှာခြေပြားလေးလွတ်ပြီးတော့မှရှိကိုတရွေချင်းတရွေချင်းရွေသွားတာလေးတစ်ချက်ရှုတယ်လမ်းတယ်ချမ်းနင်းလိုက်တဲ့ကံမှာချမ်းရတယ် အဲ့သူချပြီးပြီဆိုမှနောက်ခြေတော့ကကြွားတယ်လမ်းတယ်ချတယ်ဒီဘက်ခြေတော့ချပြီးပြီဆိုမှနောက်ခြေတော့ကကြွားတယ်လမ်းတယ်ချတယ်အဲ့ဒီမှာမြန်လို့လည်းမဖြစ်ဘူးဖြည်းဖြည်းလေးပဲစိတ်ထွက်သွားလို့လည်းမရဘူးထွက်သွားလိုက်တာနဲ့ခြေတော့ဟာရှိုင်သွားမယ်လူကလဲတော့မလို့ဖြစ်သွားမယ်ဒါအမှတ်လွဲသွားတယ်စိတ်ကတခြားကိုလွတ်ထွက်သွားတာနဲ့တပြိုင်နက်တည်းဒီမှာယောဂီကလဲကြတော့မလို့ရိုင်းနေသွား အမှတ်တက်နေရင်မရဘူးဒါကြောင့်အဲ့ဒီသုံးချက်မှကြတော့မြန်လို့မရဘူးဖြည်းဖြည်းလေးပဲတေချာနေတလန်းပြီးမှတလန်းတကြွပြီးမှတကြွကြွတာပြီးမှလန်းတာလန်းတာပြီးမှခြားတာဒီခြားတာပြီးမှကြွတာကြွတာပြီးမှလန်းတာလန်းတာပြီးမှခြားတာဖြည်းဖြည်းချင်းလေးအဲ့ဒီလိုယောဂီပုဂ္ဂိုလ်ကတေချာလေးစွတ်ဆိုင်ပြီးတော့ရှုရတယ်ဒါလေးကိုဘုန်းကြီးက ဆောင်ပုတ်လင်္ကာလေးစည်းထားတယ်ကြွတာကြွမှန်းတိတေးသေးချာချာမြင်အောင်ကြည်ဆိုပြီးတော့တခြားဆောင်ပုတ်လေးပြထားတယ်ဒါလေးဆိုကြည့်မယ်ကြွတာကြွမှန်းတိတေးသေးချာချာမြင်အောင်ကြည်ရွေနေတာလေးတွေ့ရ၏ဧတဝါယောတတ္တတိ ကြွတာကြွမှန်သည်သေသေးချာချာမြင်အောင်ကြည်ပေါ်နေရလေးတွေ့ရ၏ဧတတိဇောတတတိကြွတာကြွမှန်သည် တေသေးချာချာမြင်အောင်ကြည်လေးနေတာလေးတွေ့ရ၏ဧတအဘောတတတိဟောဘုန်းကြီးတို့ယောဂီများဒီကြွတိုင်းကြွတိုင်းဟာဒီမှာတတ္တဘာဝတွေတွေ့နေတာကြည့်ယောဂီပုဂ္ဂိုလ်အမှန်မြင်အောင်ရှုဆိုတာအဲ့ဒီတဘာဝတွေမြင်အောင်ရှုခိုင်းတာ ဘုန်းကြီးတို့ခန္ဓာယောဂီတို့ရဲ့ခန္ဓာကိုယ်ကြီးတစ်ခုလုံးဟာဓာတ်၄ပါးရဲ့အစုဝေးပဲ။ဘာရဲ့အစုဝေးလဲ။ဓာတ်၄ပါးရဲ့အစုဝေးပဲပထဝီအဘောတေဇောဝါယောဆိုတဲ့ဓာတ်၄ပါးဓာတ်၄ပါးတစ်ခုခုဖောက်ပြန်ရင်နေမကောင်းမကြမ်းမမာဖြစ်သွားတာပဲ။ဒီဓာတ်၄ပါးညီမျှနေမှာအဲ့လိုဒီခုရှုနေတာကလေဒီဓာတ်သဘာဝကိုမြင်အောင်ရှုနေတာ ခုကြွားခိုက်ကလေးမှကြည်လိုက်ရွေ့ရွေ့ရွေ့ရွေ့ရွေ့ရွေ့ပြီးအပေါ်ပါလာတာလေးတွေ့ရင်တော့ဝါယောဓာတ်ကိုတွေ့တာဘာဓာတ်ကိုတွေ့တာလဲဝါယောဓာတ်ကိုတွေ့တာတကယ်လို့အဲ့ဒီကြွားခိုက်ကလေးမှယောဂီကအဲ့ဒီလိုရွေ့တာမတွေ့ဘူးပေါ်ပြီးပါလာတာတွေ့ရဆိုရင်အဲ့ဒါတေဇောဓာတ်ကိုတွေ့တာဘာဓာတ်ကိုတွေ့တာလဲတေဇောဓာတ်ကိုတွေ့တာတေဇောဓာတ်ဆိုတာပူတာအေးတာနှွေးတာဒါတေဇောဓာတ်မီးဓာတ်ခေါ်တယ် အဲ့ဒီမီးဓာတ်ဟာအလေးဓာတ်လားအပေါ်ဓာတ်လားပေါ်တယ်ပေါ်တဲ့သဘောလေးထင်ရှားရင်တည်စောတတ်တယ်ထည့်ပေးလိုက်တာနောက်တခါဘုန်းကြီးတို့ဒီမှာကြွားခဲ့ခါလေးမှာလေးပါလာတာလေးသိတယ်ဟိုလူတိုင်းဟိုတွေ့တာချင်းကတယောက်နဲ့တယောက်တူတာမဟုတ်ဘူးတချို့ကပေါ့ပါလာတာတွေ့တယ်တချို့ကလေးသွားတာတွေ့တယ်တချို့ကရွေ့ရွေ့နေတာတွေ့တယ်ဒါတွေ့နေတာအမှန်ကြီးတယ်ပဲဒါ လေးနေတဲ့သဘောလေးတွေ့တယ်ဆိုရင် အာဘောအာဘောဆိုတာဘုန်းကြီးတို့ယိုစီးဖွဲ့စည်းတင်းကြံမှုအဲ့ဒါကိုအာဘောတလို့ခေါ်တယ်။ယုံစည်းဖွဲ့စည်းတင်းကြံမှုကိုအာဘောအာဘောဆိုတာကဘုန်းကြီးတို့ယောဂီများရေတက်ပဲ။ရေတက်ဆိုတာရေကိုပုံးနဲ့ကပ်ပြီးဆွဲကြည့်ပေါ့သလားလေးသလား။အေးဒါကြောင့်မို့အလေးသဘောလေးထင်ရှားရင်အာဘောတတ်တဲ့ထည့်ပြလိုက် အခုလေးတယ်လို့တင်ရှားနေတာလေးတွေ့ရင်ဒါအာဘောဓပဲဒါချွတ်ခိုက်ကလေးမှာဝါယောဓာတ်တင်ရှားတဲ့ကလည်းတင်ရှားတယ်။သို့မဟုတ်တေဇောဓာတ်တင်ရှားတဲ့ကလည်းတင်ရှားတယ်။သို့မဟုတ်အာဘောဓာတ်တင်ရှားတဲ့ကလည်းတင်ရှားတယ်။ဒါကြွားခိုက်ကလေးမှာဟောလှမ်းခိုက်ကလေးမှာကြည်လိုက်လှမ်းခိုက်ကလေးကြတော့ဘာတင်ရှားလဲဆိုတော့ဝါယောတင်ရှားတယ်။တရွေပြီးတရွေတရွေပြီးတရွေတရွေပြီးတရွေရှေ့ကိုရွေ့သွားနေတာ ရွေ့သွားနေပြီးတော့နောက်ဆုံးတင်းတောင်သွားတဲ့သဘောကိုတွေ့ရတယ်။တင်းသွားတာလည်းဝါရောပဲတောင်သွားတာလည်းဝါရောပဲ။တရားမို့ဘုန်းကြီးတို့ကျေးဇူးရှင်ဆရာတော်ဘုရားကြီးကထောက်ခံတောင်တင်းလျော်ခြင်းတမည်ရင်းရိုင်လှုပ်ရှားရွေ့သွားတတ်သည်။သူလိုရာပဲတွန်းလျက်ဆောင်သည်ဝါရောတန်တိမှန်မြတ်ယောဂီတဲ့ အဲ့ဒီမှာရွေ့သွားတာတင်းသွားတာတောင့်သွားတာလှုပ်သွားတာရိမ့်သွားတာရိုင်သွားတာအားလုံးဟာဝါယောတဗတ္တပါလိမ့်မယ်။အေးဒါကြောင့်မို့လှမ်းကြိုက်ကလေးမှာပွေးလို့ယောဂီများဒီဝါယောတထင်ရှားနေတယ်ဆိုကြည့်လိုက်။လှမ်းတာလှမ်းမှန်းသည်သေးသေးချာချာမြင်အောင်ကြည့်ရွှေနေတာလေးတွေ့ရ၏ ဧတဝါယောတတတိလန္ဒာလမ္မန္တိတေတေချာချာမြင်အောင်ကြည်တင်းနေတာလေးတွေ့ရ၏တောင်းနေတာလေးတွေ့ရ၏ဧတဝါယောတတတိ ဟောယောဂီပုဂ္ဂိုလ်ဟာအဲ့ဒီလမ်းကိုက်ကလေးမှာတင်းသဘောတွေ့ရတယ်တောင်းသဘောတွေ့ရတယ်ရွေသဘောတွေ့ရတယ်ဆိုရင်ဗတ္တကိုတွေ့နေတာလေဝါယောထရဲ့တဘာဝကိုတွေ့နေပြီဒါကြောင့်မို့မြတ်စွာဘုရားက တရားတွေ့ခြင်းတဲ့ပုဂ္ဂိုလ်ဟာသဘောကိုတွေ့အောင်သိအောင်မြင်အောင်ယူရတယ်သဘောမြင်ရင်တရားမြင်သွားတယ်သဘောတွေ့နေရင်တရားတွေ့သွားတယ်တကယ်ကို ပြဉ္ညာဆိုတဲ့ခြိတော့ပုံတံမထင်တော့ဘူး အဲ့ဒီလိုရွေသဘောတင်းသဘော တောင်းသဘောဒီသဘောလေးတွေ့နေရင်ဒါပရမတ်ပဲတေချာလေးရှုမှတေချာသိတာတော့မရှုဘဲနဲ့မသိဘူးတချို့ကညာလန်းနဲ့ပလန်းနဲ့ရှုဘာမှမသိဘူးပို့တယ်လို့အားသိတာပဲဒါကတမန်ငါရှန်ကသူတေချာသိလို့ပြောတာမဟုတ်ဘူးတကယ်ကိုယောဂီပုဂ္ဂိုလ်ဟာတေချာသိအောင်ရှုတဲ့အခါကျတော့မှဩကြွားခဲ့ကလေးမှဘယ်လိုဘယ်လိုကြွားလာလဲဘယ်လိုပန်းလာလဲသူကသူသိနေတယ် လမ်းငယ်ကလေးမှာဘယ်လိုဖြစ်သွားတယ်ဘယ်လိုရွေ့သွားတယ်ဘယ်လိုတင်းသွားတယ်ဘယ်လိုတောင့်သွားတယ်သိတယ်ကြီးချီပဲတောက်ဘက်ကညာဘက်ကလမ်းနေတဲ့အခါမှာဘယ်ဘက်ကထောက်ထားတဲ့ဘက်ကလည်းပဲတောင့်ခိုင်းနေတဲ့သဘောကိုသွားတွေ့နေတယ်သေချာတတိထားရှင်ရင်သေချာသိတယ်အဲ့ဒီမှာချနင်းလိုက်တဲ့အခါကြည်လိုက်ချလိုက်တဲ့အခါကျတော့တကူလုံးရဲ့ခန္ဓာကိုယ်ဝေအားရှေ့ကိုရောက်သွားတော့လေးပြီးတော့ပြကြသွားတဲ့သဘောကိုတွေ့ရတယ် စကားတရားမှာရွေ့နေတဲ့သဘောထင်ရှားသလိုရွေ့နေတဲ့သဘောထင်ရှားရင်ဝါယောဓာတ်ထင်ရှားတယ်။လေးကျသွားတဲ့သဘောထင်ရှားရင် အာဘောဓာတ်ထင်ရှားတယ်။ဘာဓာတ်ထင်ရှားတယ်။အေးဆိုကြည့်လိုက်ခြားတာချမ်းမှန်သည်ပေတိချာချမ်းမြင်အောင်ကြည်ရွေ့နေတာလေးတွေ့ရ၏ ဧဒဝါယောတတတိခြားတာချမ်းမှန်သည်တေသေးချာချာမြင်အောင်ကြည်လေးနေတာလေးတွေ့ရ၏ဧဒအဘောတတတိဟောယောဂီပုဂ္ဂိုလ်ဟာခြားခိုက်ကလေးမှကြည် ရွေ့ရွေ့သွားတဲ့သဘောလေးမြင်ရပြီဆိုရင်အဲ့ဒါဝါယောဓာတ်ကိုမြင်တာလင်းရကျသွားတဲ့သဘောလေးကိုသိပြီဆိုရင်ဒါအာဘောဓာတ်ကိုသိတာပဲတကယ်ဓာတ်တဘာဝလေးတွေကိုသိနေတယ်ပညာဆိုတဲ့ခြေတော့ပုံတံပျောက်သွားတယ်ငါသွားနေတယ်သူသွားနေတယ်ယောက်ျားမိန်းမသွားနေတယ်ဆိုတဲ့အဲဒီဒိဋ္ဌိအတိအမြင်မှားမှုတွေလည်းပျောက်သွားတယ် ယောဂီပုဂ္ဂိုလ်ရဲ့အသိဉာဏ်ထဲမှာရွေသဘောလေးတွေတင်းသဘောလေးတွေတောင်းသဘောလေးတွေလေးသဘောလေးတွေပေါ်သဘောလေးတွေဒါပဲတွေ့နေတယ်။ရှင်းအောင်ဆိုတဲ့တရားပြောင်းတယ်။ဒါကြောင့်မို့ယောဂီပုဂ္ဂိုလ်ကတကယ်ရှုမှတ်မှုအာယုံမိနေပြီသဘောမြင်နေပြီဆိုရင်ခန္ဓာကိုယ်ကြီးရလို့မထင်တော့။တခါလေတရွေ့ပြတရွေ့ရွေ့နေတဲ့သဘောလှုပ်ရှားနေတဲ့သဘောဒီသဘောလေးတွေတွေ့ရတယ် အဲ့လိုချလိုက်ပြီးတဲ့အခါကလည်းကြတော့ကျန်းတဲ့ခြေဘဝနဲ့ထိသွားတယ်။ကျန်းတဲ့ခြေဘဝနဲ့ထိသွားလို့မာသဘောထင်ရှားရင်ပထဝီဓာပြော့သဘောထင်ရှားရင်ပထဝီဓာကျန်းထန်းတဲ့သဘောထင်ရှားရင်ပထဝီဓာနုညံ့တဲ့သဘောထင်ရှားရင်ပထဝီဓာ အဲ့ဒီဟာဘုန်းကြီးတို့ချမ်းနင်းလိုက်လို့ကြမ်းနဲ့ထိခိုက်ထိခိုက်ကလေးမှာဒီမှာဓာလေးတွေထင်ရှားနေတာပထဝီဓာတ်ထင်ရှားတယ်ဓာလေးနဲ့ဆိုကြည့်လိုက်ထိတာထိမှန်သည်ထိတာထိမှန်သည်တေသေးချာချာမြင်အောင်ကြည့်တေသေးချာချာမြင်အောင်ကြည့်မာနေတာလေးတွေ့ရ၏ပြောနေတာလေးတွေ့ရ၏ ဧတပထဝီတတတ္တိဟောယောဂီပုဂ္ဂိုလ်ဟာသေးသေးချာချာရှုနေတဲ့အခါကလည်းကြတော့ဈဉ္ညာလျှောက်ရှုရင်းနဲ့တန်၄ပါးစလုံးအကုန်လုံးမထင်ရှားဘူးလားထင်ရှားနေတာပဲအဲ့ဒီထဲမှာဒီတန်၄ပါးသဘာဝကိုမြင်နေပြီဆိုရင်အဲ့ဒီထဲမှာသွားနေတဲ့အထဲမှာပြဉ္ညာဆိုတဲ့ခြေတော့ပုံတရံကြီးထင်နေလား မတင်တော့ဘူးအဲ့ဒီသွားတဲ့တဲမှာငါသွားတာသူသွားတာယောက်ျားသွားတာမိန်းမသွားတာပုဂ္ဂိုလ်တ attva သွားတာဆိုတာရောရှိသေးရဲ့လားမရှိတော့ဘူးအဲ့ဒီမှာ သူ့ရဲ့သဘောလေးပဲအဲ့ဒီသဘောလေးကတင်းသဘောလေးဝါယောတရိုသဘောလေးဝါယောတရွှေသဘောလေးဝါယောတလေးသဘောလေးကအာဘောတပေါ်သဘောလေးကတေဇောတနောက်တကဘုန်းကြီးတို့ဒီမှာထိလိုက်တဲ့ကမာသဘောပြောသဘောလေးကအာဘောတ တခါတရံကြတော့ဘုန်းကြီးတို့ယောဂီများကျမ်းပေါ်မှာပဏမပါပဲနဲ့နင်းလိုက်တဲ့ကဤသဘောမထင်ရှားဘူးလားထင်ရှားပါဘူးဤတခါတရံနေပူနေတဲ့ကနှွေးသဘောမထင်ရှားဘူးလားထင်ရှားပါဘူးအဲ့ဒါတိဇောတပဲထိတဲ့ကမှာတိဇောတတိလေးထင်ရှားတယ်အဲ့ဒီလိုဘုန်းကြီးတို့ယောဂီများတန်၄ပါးစလုံးအကုန်လုံးထင်ရှားနေတယ်အဲ့ဒီပထဝီအာဝတိဇောဝါယောဆိုတာကယုတ်တရားဒီတန်၄ပါးကဘာတရားလဲယုတ်တရား အဲ့ဒီလိုတိနေတာလေးကပူမှုသဘောအေးမှုသဘောတောင်းမှုသဘောတင်းမှုသဘောရွေ့မှုသဘောလေးမှုသဘောပေါ့မှုသဘောမာသဘောပြော့သဘောပူသဘောအေးသဘောစသည်ဒါလေးတွေကိုတိနေတဲ့စိတ်ကလေးကဘာတရားလဲကဲဒီတော့သွားကြိုက်ကလေးမှာဘသူနဲ့ဘသူသွားနေတာလဲမေပုဂ္ဂိုလ်တ attva သူငါယောက်ျားမိန်းမဆိုတာရှိသေးရဲ့လား ဒါကြောင့်မို့ဘုန်းကြီးတို့ဒီမှာရှေးဆရာတော်ဘုရားများကသွားကျင်တာကနံတဲ့သွားတဲ့ဟန်ကယုတ်တဲ့ဟောသွားကျင်တယ်ဆိုတာဘသူက သွားကျင်တာလဲအေးစိတ်ဆိုတဲ့နာငံသွားကျင်တာငါသွားကျင်တာမဟုတ်ဘူးဟုတ်တယ်မလားညာသောအဖြစ်သွားမယ်ပဂရိပုဂ္ဂိုလ်တွေတရားမရှိမှတ်တဲ့ပုဂ္ဂိုလ်တွေသွားမယ်ဆိုတာသိတော့သိတယ်ဘသူသွားမလဲဆိုငါသွားမလို့ဟုတ်တယ်မလား ငါသွားမလို့သူသွားမလို့အခုယောဂီပုဂ္ဂိုလ်ကြတော့ငါသူဆိုတာပါသေးလားဟောစိတ်ဆိုတဲ့နံတရားလေးကသွားခြင်းလားစိတ်နံတရားလေးကသွားခြင်းတော့ယုတ်ကြီးကတရွေချင်းတရွေချင်းတရွေချင်းတရွေချင်းရွေ့နေတာလေးကယုတ်ကြီးပဲယုတ်တရားကြီးကသွားနေတာဘယ်သူကသွားနေတာဒါကြောင့်မို့သွားခြင်းတာကနံသွားတဲ့ဟန်ကယုတ်သူမဟုတ်ငါမဟုတ်သွားတာနံနဲ့ယုတ် နာယုတ်နှစ်သိန်းအမြင်ရှင်သွားရင် အလုလို့တဲ့သွားနေရင်တရားလို့ရှုမှတ်မှုအလုလို့သွားအဲ့ဒီရှုမှတ်မှုတွေလုလို့သွားရင်ဟောနာနဲ့ယုတ်ကို အမှန်ဟုတ်မသိဘူးလားဗျာကဲစုကြည့်လိုက်သွားခြင်းဒါကနံသွားတယ်ဟန်ကယုတ်သူမဟုတ်ငါမဟုတ်သွားရနံနဲ့ယုတ် နာယုံနှစ်သိန်းအမြင်ရှင်းသွားရင်အလုလို့ဟောယောဂီပုဂ္ဂိုလ်ကသွားရင်ရှုမှတ်မှုအလုလို့ရလိမ့်မယ်။ဘာလို့လို့ရမှာလဲ။နေရှုမှတ်မှုအလုလို့ရလိမ့်မယ်။အဲ့ဒီရှုမှတ်မှုလေးကတေချာယောဂီပုဂ္ဂိုလ်ကစူးစိုက်ပြီးတော့ကြည်ရမှာ။ကြည့်တဲ့အခါမှာပဂရိမျက်စိနဲ့ကြည်မှလားဉာဏ်မျက်စိနဲ့ကြည်မှလား ဉာဏ်မျက်စိနဲ့ကြည့်ရမှာနော်ပဂရိမျက်စိနဲ့ပြုပြီးကိုယ်ခြေတော်ကြည့်ကိုငုံကြည့်နေရမှာမဟုတ်ဘူးဉာဏ်မျက်စိလေးနဲ့ကြည့်သွားမှသူဟာသူ တင်းသဘောတောင်းသဘောရွေသဘောလှုပ်သဘောပေါ်သဘောလေးသဘောပူသဘောအေးသဘောမာသဘောပြောသဘောအဲ့ဒီသဘာဝလေးတွေကိုတေချာသိသွားမှာဒါကြောင့်မို့ယေရှုရှင်ဆရာတော်ဘုရားကြီးကတေချာရှုတဲ့အခါကလည်းမှာကိုယ်အမူအရာ ရှုတိုင်းမှာမှန်စွာသိရမည် အဲ့ဒီလိုအမှန်တိုင်းသိအောင်ရှုရှုုံလေးရှုနေတယ်ဘာမှမသိဘူးဆိုရင်ဘာညာမှမဖြစ်သေးဘူးဒီယောဂီပုဂ္ဂိုလ်ဒါကြောင့်မို့သွားတယ်လာတဲ့အခါမှာအမှုမဲ့အမှန်မဲ့သွားရမှလားတတိနဲ့သွားရမှလားနေအမှတ်ကလေးနဲ့သွားရမယ်အမှတ်တတိလေးနဲ့သွားရမယ်ခြေလန်းတိုင်းခြေလန်းတိုင်းယောဂီပုဂ္ဂိုလ်ဟာတာမန်အနေအချင်းသွားရင်ညာလန်းတယ်ဖေလန်းတယ်တလန်းတစ်ချက်မှတ်ကလေးပါသွားပြီစီ ကိုယ့်အကိုဈဉ္ညာကွယ်မှာရောက်ပြီးတော့ငါဈဉ္ညာအမှတ်နဲ့ရှုမယ်ဆိုရင်တော့သုံးချက်မှတ်ကလေးနဲ့ကောင်းကောင်းရှုဘယ်နှချက်မှတ်နဲ့ရှုရမှာလဲသုံးချက်မှတ်ကလေးနဲ့ကောင်းကောင်းရှုသွားတေချာရှုသွားအဲ့ဒီမှာကြွားကြိုက်ကလေးမှာကြွားတာလေးတေချာသိလမ်းကြိုက်ကလေးမှာလမ်းတာတေချာသိခြားကြိုက်ကလေးမှာခြားတာတေချာသိဒီပုံမှာသိနေရင်ပေါ်သဘောလေးသဘောတွန်းသဘော တောင်းသဘောရွေသဘောမာသဘောပြုတ်သဘောအားလုံးယောဂီပုဂ္ဂိုလ်သိမယ် အဲ့ဒီလိုသိနေမှလည်းပဲဒီပုဂ္ဂိုလ်ဟာအမှန်သိတာအမှန်သိတယ်ဆိုတာယုံနာကိုသိတာဘာကိုသိတာလဲဟေးယုံနာကိုသိတာအဲ့ဒီမှာယုံနာကိုသိမှဒီပုဂ္ဂိုလ်ဟာတရားသိသွားတာဆက်ရှုနေစဉ္ညာကိုတေချာလေးဆက်ရှုနေဘုန်းကြီးတို့ယောဂီများဆက်ရှုနေလို့ရှိရင် ခြိလန်းတိုင်းခြိလန်းတိုင်းရဲ့တလန်းပြတ်သွားလိုက်တလန်းအသိဖြစ်ပေါ်လာလိုက်တလန်းပြတ်သွားလိုက်တလန်းအသိဖြစ်ပေါ်လာလိုက်နဲ့အဲ့ဒီမှာမြဲတာတွေ့မလားမမြဲတာတွေ့မလားသုံးချက်ရှုတဲ့ပုဂ္ဂိုလ်အားလည်းပဲကြွမှုလေးဆုံးသွားလိုက်ပြတ်သွားလိုက်နောက်တစ်ခါလမ်းမှုအသိကလေးဖြစ်ပေါ်လာလိုက်လမ်းမှုလေးဆုံးသွားလိုက်ပြတ်သွားလိုက်ချမ်းမှုအသိကလေးဖြစ်ပေါ်လာလိုက်ချမ်းမှုလေးဆုံးသွားလိုက်ပြတ်သွားလိုက်ဟိုနောက်တစ်ခါကြွမှုအသိ ဒီကလေးဖြစ်ပေါ်လာလိုက်နဲ့ဟောခြေနှမ်းတိုင်းခြေနှမ်းတိုင်းကိုတေချာကြည့်နေကြွားကြိမ်မှာကြွားတာလေးပြတ်သွားတယ်လမ်းကြိမ်မှာလမ်းတာလေးပြတ်သွားတယ်ခြားကြိမ်မှာခြားတာလေးပြတ်သွားတယ်အဟောင်းပြက်ပြက်ပြီးတော့နောက်ထပ်အစ်စ်ကလေးတွေဖြစ်ဖြစ်ဖြစ်ဖြစ်လာတယ်မြဲတာတွေ့တာလားမမြဲတာတွေ့တာလားမမြဲတာလေးတွေ့တာလေဘုန်းကြီးတို့ကျေးဇူးရှင်မဟာကဏ္ဍယုံစရာတော်ဘုရားကြီးကရေးထားတာရှိတယ်ပထမခြေလှမ်းယုံ nant တန်းတို့ လမ်းဒုတိယမရှိကြဘူးတဲ့ဒုတိယခြေလမ်းယုံလမ်းတန်းတို့လမ်းတတိယမရှိကြဘူးတဲ့ခြေလမ်းတွေဟာတလမ်းပြီးသွားတိုင်းတလမ်းပြတ်သွားလိုက်တလမ်းပြီးသွားလိုက်တလမ်းပြတ်သွားလိုက်တလမ်းပြီးသွားလိုက်တလမ်းပြတ်သွားလိုက်မြဲတာတွေ့တာလားမမြဲတာတွေ့တာလားအဲ့ဒီမမြဲတာလေးကိုတွေ့သိနေပြီဆိုရင်အိဋ္ဌာနုပတနာဉာဏ်ပေါ်နေပြီ။ဘာဉာဏ်ပေါ်နေတာလဲ။အိဋ္ဌာနုပ အနိစ္စနုပဒနာဆိုတာမြဲတာသိတာလားမမြဲတာသိတာလားမမြဲတယ်သိတဲ့ဉာဏ်မမြဲတာသိတဲ့ဉာဏ်ပေါ်နေပြီခုရှုတယ်ဆိုတာဒီဉာဏ်လေးတွေဖြစ်အောင်ရှုရတာဒီဉာဏ်လေးတွေပေါ်လာမှဘုန်းကြီးမနေ့ကပြောတဲ့အတိုင်းမမြဲတာလေးသိနေပြီဆိုရင်မာနတွေကင်းသွားပြီဆင်းရဲမှုလေးတွေကိုသိနေပြီဆိုရင်တဏှာတွေကင်းသွားပြီ ကိုယ်လိုတိုင်းမဖြစ်တာကို သိနေပြီဆိုရင်ဒိဋ္ဌိကင်းသွားပြီတဏမာနာဒိဋ္ဌိဇင်းညာလျှောက်ရှုမှရင်းနေရောမပယ်နိုင်ဘူးလားတဏမာနာဒိဋ္ဌိတွေကို အာလုံးကင်းပြတ်သွားအောင်ပယ်နိုင်တယ်တေချာယောဂီပုဂ္ဂိုလ်တေချာရှုဖို့ပဲအဲ့ဒီကနေဆက်ပြီးတော့ရှုမမြဲတာလေးမြင်ပြီဆိုရင်ဒီဖြစ်လိုက်ပြက်လိုက်နဲ့မပြတ်နှိမ့်ဆက်လို့ဆင်းရဲတာကိုကိုတွေ့ရလိမ့်မယ် ယရနေဆံတန်ဒုက္ခံနဲ့ကျမ်းဂန်မှာမမြဲတဲ့တရားဟာဆင်းရဲပဲမမြဲတဲ့တရားဟာဘာမှချမ်းသာမဟုတ်ဘူးလေဆင်းရဲပဲတန်ဒုက္ခံတရဏတ္တအဲ့ဒီဆင်းရဲတရားတွေဟာအဆုံးမရဘူးအနတ္တတွေပဲအဲ့ဒီတော့အနိစ္စကိုမြင်ပြီဆိုရင်ဟိုဘက်ကဒုက္ခနဲ့အနတ္တမြင်တော့တာပဲပထမယောဂီပုဂ္ဂိုလ်ဟာအနိစ္စကိုမြင်ဖို့မမြဲတာကိုမြင်အောင်ရှုရတယ် အဲ့ဒီမမြဲတဲ့သဘောလေးတွေမြင်လာပြီပိုင်နိုင်လာပြီဆိုရင်ကတော့ဟိုဘက်ကဆင်းရဲတာဆုံးမရတာတွေ့လာလိမ့်မယ်အဲ့ဒီအနတ္တနုပဒနာဉာဏ်နဲ့အားကောင်းလာပြီဆိုရင်တော့မညာပူညာဖြင့်နိဗ္ဗာန်မျက်မှောက်ပြုသွားမယ်မင်းအစဉ်စဉ်ပိုအစဉ်စဉ်ရောက်ပြီးတော့လေကိလေသာအသောကုန်ခံယဟနာတိအောင်ဖြစ်နိုင်တယ်ဈဉ္ညာလျှောက်ရင်းနဲ့ယဟနာဖြစ်နိုင်တယ်ဘာလို့ရင်းနဲ့လဲဈဉ္ညာလျှောက် အဲဒါကြောင့်မို့ဈဉ္ညာလျှောက်ရင်တရားလည်းသိနိုင်တယ်တရားလည်းတွေ့နိုင်တယ်ယဟန္တာလည်းဖြစ်နိုင်တယ်ဒါနဲ့စပြီးတော့ဘုန်းကြီးတို့မြတ်စွာဘုရားလက်ထက်ကသုပ္ပတဆိုတဲ့ပရပယဟန်ကြီးသူဟာမြတ်စွာဘုရားသာသနာမှာမဟုတ်ဘူးပရပိုက်ပြုနေတာတနေ့မှမြတ်စွာဘုရားရှင်ကိုရောမြတ်ကြီးပြိဋိဘံဝန်ဆံတော်မူပြီဆိုတဲ့သတင်းစကားကြားတော့ သူပရမိတ်ဘဝနေရောက်လာတဲ့အချိန်ကကဏ္ဍတုန်းကတိသိဆရာကြီးတို့နိခန္ဒနာတဗုဒ္ဓတို့စတဲ့မက္ကလိကောသနာတို့ဒီယဟန်ဖယားလို့အမည်ခံနေတဲ့ပုဂ္ဂိုလ်ကြီးများတန်သူမေခွန်းနေမေဘူးတယ်ဒါပေမဲ့သူကျင့်နှက်လောက်တဲ့အဖြစ်ကိုမရခဲ့ဘူးဒီကောရမဗုဒ္ဓကိုမေးမယ်ဆိုပြန်တော့လေကောရမဗုဒ္ဓဟာငငယ်လေးရှိသေးတယ်ပွင့်သစ္စာဗုဒ္ဓ ဒီလောက်ဘုရားကြီးတွေတောင်မှသူမေးတာမဖြစ်နိုင်ရင်ဒီဘုရားငယ်လေးကဖြစ်နိုင်မှာမဟုတ်ဘူးလို့သူစိတ်ကဒီလိုဖြစ်နေတယ်။ဒါကြောင့်သူမြတ်စွာဘုရားကို သူမမေးခဲ့ဘူး။အခုခရမဗုဒ္ဓတောင်ပြိဋိဘံကိုစံတော်မယ်ဆိုပါလား။ဒီတော့ငါမေးချင်တာလေးမေးမယ်ဆိုပြီးတော့မြတ်စွာဘုရားတန်သွားတဲ့အခါအဲ့ဒီအချိန်မှာမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကသွေးဝမ်းတော်လာနေတော့ပြန်မန်းတယ်နွမ်းနေတယ်။ပြောရရင်တော့မြတ်စွာဘုရားကနောက်ဆုံးအချိန်ရောက်တယ် အဲ့မှာညီတော်အာနန္ဒာအဝင်မခံဘူး။ဘာကြောင့်ဝင်မခံလဲဆိုရင်ဘုရားရှင်ကိုသူနှိမ့်ဆက်မှာဆိုလို့မိကွန်းနေမင်းပြီးတော့ဒီမှာဝေဒနာခံစားနေရတာတစ်မျိုးသူမိကွန်းတွေကိုဖြေချမ်းနေရတာကတစ်မျိုးဒုက္ခပြမှာဆိုလို့အနန္တကအဝင်မခံဘူးအဲ့ဒီကံမှာမြတ်စွာဘုရားကညီဝလိမအနန္တသူ့ဘာတာကိုပို့လွတ်လိုက်ဒီ ဘုန်းကြီးတို့မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးဒီနေရာထိအောင်ရောက်လာတာဒီသူဖတ်တာပရပိုက်အတွက်ငါပင်မကြီးစွာနဲ့ရောက်လာခဲ့တာသူ့ကိုလွတ်လိုက်ဆိုပြီးတော့မြတ်စွာဘုရားလွတ်လိုက်ခိုင်းတော့မှညီတော်အနန္ဒာကလွတ်ပြလိုက်တယ်အဲ့ဒီမှာမြတ်စွာဘုရားတန်ရောက်တော့သူတိလိုတာတွေမေးပါတယ်တိလိုတာတွေကဒီမဂ္ဂလိဘောဓနာဇိတကေတကဗလာဒီပုဂ္ဂိုလ်ကြီးတွေဟာသူတော်ဘာရဲ့စိတ်ကြံစီတွေတည်တယ်လားမတည်ဘူးလားဒါလေးသူလျှောက်မေးနေတာဒါပေမဲ့လို့မြတ်စွာဘုရားဒီပုဂ္ဂိုလ်ကြီးတွေလည်းမရှိတော့ဘူး ဖြေလို့လည်းအပူပဲအဲတော့အချိန်လည်းမရှိတော့ဘူးဖြစ်တဲ့အတွက်ကြောင့်မို့မြတ်စွာဘုရားကသူပါလားငါဘုရားအချိန်မရှိတော့ပရိနိဗ္ဗာန်စံမှုအတွက်အချိန်ဟာနိကန့်နေပြီအဲဒီလိုနိကန့်နေပြီဖြစ်တဲ့အတွက်ငါဘုရားဟောတာကိုသင်နာကြဆိုပြီးတော့မြတ်စွာဘုရားကတမ္မာဒိဋ္ဌိတမ္မာသင်္ကပ္ပတမ္မာဝါစာတမ္မာကမ္မတတမ္မာအာဇီဝတမ္မာဝါယမတမ္မာတတိတမ္မာတမာတိဆိုတဲ့မဂ်ကင်၈ပါးကိုဟောတယ်။ဗာတရားဟောတယ်။ အဲ့ဒီမေခင်ကျင့်စဉ်ကိုမြတ်စွာဘုရားဟောပေးတယ်အဲ့တော့မေခင်၈ပါးကိုဘုန်းကြီးတို့အကျဉ်းချုံးမယ်ဆိုရင်၃ပါးပဲရတယ်ဘယ်နှပါးလဲ၃ပါးပဲရတယ်သီလမေခင်တမာတိမေခင်ပညာမေခင်ဒါ၃ပါးပဲသီလမေခင်က၃ပါးတမာတိမေခင်က၃ပါးပညာမေခင်က၂ပါးပေါင်းလိုက်ရင် မေခင်၈ပါးချုံးလိုက်ရင်မေခင်ဘယ်နှပါး သုံးပါးပဲမြတ်စွာဘုရားဒါလေးဟောပေးတယ်ခုဒီကနေ့ဘုန်းကြီးတို့တရားရှုပွားနေတဲ့ပုဂ္ဂိုလ်တွေဟာဒီသီလမဲ့ခင်တမာတိမဲ့ခင်ပညာမဲ့ခင်အားလုံးပါတယ်ထိုင်ပြီးဘောင်းနာပိဏလေးရှုနေရင်လေဒီမဲ့ခင်တွေပါတယ်ရပ်ပြီးရက်တဲ့မူရန်လေးရှုနေရင်လေဒီမဲ့ခင်တရားတွေအကုန်ပါတယ်ဈဉ္ဉံလျှောက်ပြီးရှုနေရင်လည်းမဂ္ဂင်တရားတွေပါတယ်။မှတ်ချက်တိုင်းမှတ်ချက်တိုင်းမှာမဂ္ဂင်တရားတွေပါတယ်။ဥမာအပြင်ကုပေါင်းမှုပိန်မှုလေးကိုယောဂီရှုရဲဆိုပါစို့ အဲ့ဒီဘောင်းမှုပေဖို့အာရုံလေးကိုရှုနေအောင်ကြောင်းကြစိတ်အားထုတ်မှုမပါဘူးလားအဲ့ဒါတမ္မာဝါယမမေခင်ခေါ်တယ်အဲ့ဒီလိုကြောင်းကြစိုက်ပြီးအားထုတ်တော့ပေါ်လာတဲ့အာရုံလေးကိုမရှုလိုက်ဘူးလားရှုလိုက်တာကိုတမ္မာတတိမေခင်လို့ခေါ်တယ်ရှုလိုက်တဲ့အခါမှာအဲ့ဒီရှုရအာယုံဖြစ်တဲ့ဖောင်းအာယုံပင်အာယုံလေးပေါ်မှာရှုစိတ်လေးကပ်ပြီးတော့တည်မသွားဘူးလားအဲ့ဒီတည်သွားတာလေးကိုတမ္မာတမာတိမေခင်မေခင်၃ပါးသီလ တမာရီမဲ့ခင်၃ပါးဖြစ်သွားပြီဟိုဘက်ကပညာမဲ့ခင်၂ပါးကြည့်ပညာမဲ့ခင်နှစ်ပါးဆိုတာက အမှန်သိသွားတာဒီပေါ်မှာရှုစိတ်လေးတည်နေတဲ့ခါကျတော့ဖောင်းနေဆိုရင်ဟိုတုန်းကတော့ဖက်ကြီးဖောင်းတာသိတယ်။ဖက်ကြီးပိန်တာသိတယ်ဒါအမှန်သိမဟုတ်ဘူးအမှားသိပညာကြီးသိနေတာ။အခုယောဂီပုဂ္ဂိုလ်ဟာရှုရင်းနဲ့ဖောင်းနေဆိုရင်တင်းကန်းလာတဲ့သဘောလေးသိလာ။ပိန်နေဆိုရင်ရွေ့ရွေ့ပြီးရို့ကျသွားတဲ့သဘောလေးသိလာတယ် ဒါသိတာကဝါယောဓာတ်ကိုသိတာဘာဓာတ်ကိုသိတာလဲအဲ့ဒီဝါယောဓာတ်ရဲ့တကယ်တဘာဝလေးကိုသိတာဖြစ်တဲ့အတွက်အမှန်သိလားအမှားသိလားအမှန်သိအဲ့ဒီလိုအမှန်သိကိုတမ္မာဒိဋ္ဌိကောမလားမိစ္ဆာဒိဋ္ဌိကောမလားဟေးတမ္မာဒိဋ္ဌိမဲ့ခင်အဲ့ဒီမှာတမ္မာသင်္ကပ္ပဆိုတာပါဠိလိုမြန်မာလိုပြောတော့မှန်စွာကြံစီခြင်းလို့ပြောတယ်အကြံကြီးကြံစီနေတာမဟုတ်ဘူးဒီအမှန်မြင်အမှန်သိဖို့အတွက် ယောဂီရဲ့ရှုစိတ်ကလေးကိုအဲ့ဒီအာယုံပေါ်မှာရောက်သွားအောင်တွန်းတင်ပေးတဲ့သဘောကိုတမ္မာသင်္ကပ္ပလို့ခေါ်တယ်။ဒီရှုစိတ်ကလေးကရှုမှတ်တဲ့အာယုံပေါ်မှာရောက်သွားမှအမှန်မြင်ပါလေ။ဒါကြောင့်မို့အမှန်မြင်မှုအတွေ့ဒီရှုစိတ်ကလေးကိုတွန်းတင်ပေးလိုက်တဲ့သဘောကိုတမ္မာသင်္ကပ္ပမေခင်ဆိုတော့ပညာမေခင်ကနှစ်ပါးတမာရီမေခင်ကသုံးပါးမှတ်ချက်ကလေးတစ်ချက်တစ်ချက်ပြီးစီအောင်ဒီ၅ပါးအလုပ်လုပ်နေတယ် ဒီမေခင်၅ပါးလို့လုပ်နေတယ်မှတ်ချက်တစ်ချက်မှတ်လိုက်ဒီမေခင်၅ပါးပါဝင်လိုက်တစ်ချက်မှတ်လိုက်မေခင်၅ပါးပါဝင်လိုက်ဒါကိုသူ့ကိုကာရကမေခင်လို့ခေါ်တယ်အလုတမမေခင်ဒီမှတ်ချက်တွေပြီးစီးအောင်ဒီ၅ပါးလို့လုပ်နေတယ်ဟိုဘက်ကသီလမေခင်ဆိုတာကယောဂီတို့စောင့်တည်စောင့်တင်းတာတဲ့သီလကိုစင်ကြယ်စွာစောင့်တင်းတာရင်တမဝါစာတမကမ္မတတမအာဇီဝဒီသီလမေခင်သုံးပါးရောမပြည့်စုံဘူးလားပြည့်စုံ ကဲသီလမဲ့ခင်ကလည်းပြည့်စုံနေပြီခုဒီကကာရကမဲ့ခင်ဆိုတဲ့လူသမားမဲ့ခင်၅ပါးလုံနေတဲ့အခါကျတော့ကိုကပြည့်စုံပြီးသားမဲ့ခင်၃ပါးနဲ့ဒီဟိုကမဲ့ခင်၅ပါးပေါင်းလိုက်တော့မဲ့ခင်ဘယ်နှပါးလဲကဲမှတ်ချက်တိုင်းမှတ်ချက်တိုင်းဒီမဲ့ခင်တွေအကုန်ပါဝင်တယ်ချွားတယ်လို့ရှုရင်လည်းဒီမဲ့ခင်တွေပါဝင်တယ်လှမ်းတယ်ရှုရင်လည်းမဲ့ခင်ပါဝင်တယ်ချားတယ်ရှုရင်လည်းမဲ့ခင်ပါဝင်တယ်အဲ့ဒီမဲ့ခင်အကျင့်တရားတွေကိုခုမြတ်စွာဘုရားကသုဘဒာကိုဟောလိုက်တယ် ဟောလိုက်တဲ့အခါကျတော့မှသူပါဒမြတ်စွာဘုရားလည်းတကယ်ပင်ပန်းကြီးစွာဖြစ်နေပြီဆိုပြီးတော့အဲ့ဒီမှာမြတ်စွာဘုရားထံကနေပြီးတော့ဒီကမ္မထံယူပြီးတော့အင်ချင်းဥယျာဉ်တော်ကြီးအတွင်မှာဆင်းသွားပြီးတော့ဈဉ္ဉံလျှောက်ပြီးရှုမှတ်တယ်ဘယ်လိုရှုမှတ်တာလဲအဲ့ဒီမှာဈဉ္ဉံလျှောက်ပြီးတော့ရှုမှတ်တာကိုဘုန်းကြီးတို့ယောဂီများလည်းပဲနေပိုင်းမှာလူနည်းနည်းပဲရှိတယ် ဒီဓမ္မယုံနဲ့ရောက်တယ်လို့အပြင်လေးမှာထွက်ပြီးတော့ကိုယ့်အကူတည်တဲ့လူရှင်တဲ့နေရာလေးကိုရောက်ဈဉ္ညာလန်တူတာရှိတာအဓိကမဟုတ်ဘူးကိုယ့်အကူဒီပုံမှာအာယုံမိဖို့ရည်ကြည်တယ်တေချာလေးရောက်ဘယ်မှအာယုံမပြုနဲ့ကြွားခိုင်မှာကြွားတာလေးလှမ်းခိုင်မှာလှမ်းတာလေးခြားခိုင်မှာခြားတာလေးဒီပုံမှာစိတ်လေးတည်နေအောင်ရှုအဲ့ဒီလိုတေချာလေးအာယုံဆိုင်ပြီးရှုနေရင်ဒါမိခင်တရားတွေပွားနေတာ အခုဒီသူပတ္တယဟန်ကြီးဟာလည်းပဲအင်းရင်ဥယျာဉ်တော်ကြီးတွင်မှာဈဉ္ညာရှာအောင်ပြီးရှုမှတ်ရင်းနဲ့အဲဒီမှာစိတ်တည်ခြင်းမှုတမာရီတွေအကောင်ထက်တန်စာရပြီးရုပ်သဘောနာမ်သဘောအဖြစ်ပြနိစ္စဒုက္ခအနတ္တသဘောတွေသိလို့ဒီဉာဏ်လေးအစဉ်စဉ်ရင့်ကျက်ပြည့်စုံတဲ့အခါကျတော့မင်းအစဉ်စဉ်ဖို့စဉ်စဉ်ဆက်ရောက်ပြီးတော့ကိလေသာအသောကုန်ခံပြီးယဟန္တာမတိမြတ်ကြီးဖြစ်သွားတယ်။ဈဉ္ညာလျှောက်ရှုမှရင်ဘယ်လိုရှုမှရင်လဲ။ အေးဈဉ္ညာရောက်ရှုမှတ်ရင်းနဲ့ယဟန္တာတိအောင်ဖြစ်သွားတယ်မိမိတို့မှာအဲ့ဒီလောက်တိအောင်ပါရမီမပါလို့ရှိရင်တောင်မှတကယ်တဘာဝတရားရဲ့တဘာဝလေးတွေသဘောလေးတွေကိုယ်တိုင်မတွေ့နိုင်ဘူးလားတရားတွေ့နိုင်တယ်တရားသိနိုင်တယ်ဖြစ်ပြဉာဏ်တွေရောမပေါ်နိုင်ဘူးလားအေးဒီဉာဏ်တွေလည်းဈဉ္ညာရောက်ရှုမှတ်ရင်းနဲ့ပေါ်နိုင်တယ်ဒါကြောင့်ဘုန်းကြီးတို့ယောဂီများ ထိုင်ရှုမဲ့တဲ့ဣရိယာပုကလေးတစ်ခုတည်းနဲ့ကျင့်တတ်မနေပဲနဲ့ဣရိယာပုလေးမျှအောင်ဒီဈဉ္ညာရှုမှတ်မှုဟာတမာရီကိုလည်းဖြစ်စေတယ်ဒီတမာရီရတဲ့တမာရီလည်းခိုင်မြဲစေတယ်တဲ့တမာရီကစိတ္တတိတိကောတယ်တမာရီလည်းခိုင်မြဲစေတယ်နောက်ပြီးတော့ဣရိယာပုမျှတဲ့အတွက်ကြောင့်ဝေဒနာတွေတက်တာပြီးတော့အထိုင်ဣရိယာပုမှာပိုးပြီးတော့ရှုမှတ်နိုင်တယ် ဒါကြောင့်ဈဉ္ညာဣရိယာပုတ်လေးကိုယောဂီပုဂ္ဂိုလ်များလည်းပဲအထူးပြုပြီးတော့တတိချာချာရှုမှတ်ပွားများ အထုတ်သွားမယ်ဆိုရင်ဒီတုပ္ပဒယဟန်ကြီးကဲ့သို့ယဟနာတရားမဖြစ်နိုင်ဘူးလားဒါကြောင့်ဘုန်းကြီးတို့ယောဂီများလည်းပဲဒီကာယ ानु ပတနာတတိပဋ္ဌာန်ဆိုရဲဒီတတိပဋ္ဌာန်တရားကြီးကိုရှုတဲ့အခါမှာဈဉ္ညာဣရိယာပုဟာကာယ ानु ပတနာတတိပဋ္ဌာန်ထဲမှာပါဝင်ပါတယ် ဒါကြောင့်ဈဉ္ဉံဣရိယာပုဂ္ဂိုလ်လည်းပဲတည်တည်ချာချာရိုးရိုးတည်တည် စူးစူးဆိုင်ဆိုင်ရှုမှတ်ပွားများအားထုတ်ခြင်းအပြင်မိမိတို့အလိုရှိအပ်သောဆင်းရဲငြိမ်းရာနိဗ္ဗာန်ကိုမဉ္ဇဉ်ဖူးဉဏ်ဖြင့်လျင်မြန်စွာဆက်ရောက်၍မျက်မှောက်ပြုနိုင်ကြပါစေကုန်တည်း